الحمد لله رب العالمين والعاقبة للمستقيم والصلاة والسلام على رسوله النبي وأمته الأجمعين أما بعد فأعوذ بالله من الشيطان الرجيم بسم الله الرحمن الرحيم رب اشرح لي صدري ويسر لي أمري وحل عقدة من لساني يفقه قولي وقال الله تعالى في القرآن الحكيم فذكر بالقرآن من يخاف وعيد صدق الله العظيم السلام عليكم ورحمة الله وبركاته وعليكم السلام ورحمة الله وبركاته لذا تلوجي من يا خميا دي دبا ما လူဖြစ်ချင်းနဲ့လူတာဝန်ဆိုတဲ့ခေါင်းစဉ်ကိုကျွန်တော်ဒုတိယပိုင်းအနေနဲ့တင်ပြပါမယ်။ယခင်တစ်ပတ်ကပြောခဲ့တဲ့အတိုင်းလူသားမှာမွေးရပါဝဟီပါမလာပါဘူး။ဒီပေါ်မှာမူတည်ပြီးလူသားအတွက်ပြင်ပကနေတီးခြားဝဟီပို့ချဖို့အကြောင်းဖြစ်လာပါတယ် ဒီအစီအစဉ်ကိုတမန်တော်မြတ်နူးငြိမ်းချမ်းမှုနဲ့ပြည်စုံမှုကနေစတင်ပြီးတမန်တော်မြတ်မုဟမ္မဒ်ငြိမ်းချမ်းမှုနဲ့ပြည်စုံမှုမှာအဆုံးသတ်ပါဒီအဆုံးသတ်မှုနဲ့အတူအလာရှင်မြတ်ကမိမိရဲ့လမ်းညွှန်မှုဖြစ်တဲ့ဝဟီကိုလည်းတီး ဒါကိုဆူရတုလ်ဟီဂျ်ကြောက်ဆောင်ကန္ဒကန္ဒနေ15အာယတ်9မှာအတိလေးကြေညာထားပါအင်နာနဟ်နဇလ်ဇစ်ရဝအင်နာလဟူလဟာဖီလူဒါရှင်မြတ်ကမောချဆက်ဆက်ဒီကုရ်အာန်ကိုပို့ချခဲ့ပြီးငါအရှင်ကိုယ်တော်တိုင်ဒီကုရ်အာန်ကိုမပြောင်း မပြတ်စီးရလေအောင်ခိမ့်သိမ်းမှာဖြစ်တယ်လို့အလရှိမြတ်ကဂရိပြုခဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့အကြောင်းအရာလေးတစ်ခုပြောပြခြင်းလေဒီကနေ့အများအားဖြင့်ပြောနေကြတာကရှေးတမန်တော်တွေရဲ့ကျမ်း ဒီကောက်ချက်ချမှုဟာကုရ်အာန်နဲ့မညီညွတ်ပါဘူးရှေးကျမ်းဂန်တွေကိုတမန်တော်တွေကွယ်လွန်သွားကြတဲ့နောက်ပိုင်းသူတို့ရဲ့ဥမ္မတ်ထဲကဘာသာရေးပညာရှင်အများစုကြီးကကမောက်ကမလုပ်ပြတယ်ဆိုတာမှန်ပါတယ်ဒါကိုကုရ်အာန်ကယူဟရီဖူနလ်ကလီမာအမ်မဝါဒူအီလို့ပြောပြတာနေရ ပြောင်းပြီးပြောင်းဆန်းဖြစ်အောင်သူတို့ကြံစီကြတယ်လို့ပြောတယ်။ဒါပေမဲ့လို့ဒီလုံးဆောင်မှုတွေဟာယာယီအဖြစ်ပဲရှိခဲ့တယ်ဆိုတဲ့အချက်ကိုကျွန်တော်တို့တေးတေးချာချာနှလုံးသွင်းဖို့လို။နောက်ဆုံးမှာကုရ်အာန်ကိုထိမ့်သိမ့်ဖို့ပြုခဲ့တဲ့ဂတိနဲ့အတူရှင်းတမန်တော်များရဲ့ကျမ်းဂန်တွေကိုလည်းထိမ့်သိမ့် ကိုကျွန်တော်တို့ပေးနေထားကြရှင်းရှင်းလင်းလင်းသိထားဖို့လိုအပ်ပါဒါကြောင့်ရှင်းတမန်တော်တွေထံပို့ချပေးခဲ့တဲ့ကျမ်းဂန်တွေကိုထိမ့်သိမ်းဖို့တာဝန်မယူခဲ့ဘူးဆိုတဲ့အယူဆဟာဒီနေရာမှာပြက်ပြက်သွားပါဒီကြည့်မြတ်ခင်ဗျာရခင်ဟောပြောတဲ့ကကျွန်တော်စဉ်းစားနေရအချက်ကလေးတစ်ချက်ကျွန်တော်ပေးခဲ့တယ် တမန်တော်တွေအားလုံးအဖွဲ့အလ်ကီတာဘ်ကျမ်းတရားနဲ့ထုတ်ပြန်ခဲ့တယ်ဆိုတဲ့စကားလေးကိုကျွန်တော်စဉ်းစားဖို့ကျွန်တော်ပြောပြခဲ့အလ်ကီတာဘ်ဆိုတာကဒါရာနီးအရာကြည့်မယ်ဆိုရင်ဝါဟီဒ်တိတ်ကိဧကဝုတ်ကိဖြစ်တယ်ပြီးတော့အဲ့ဒီအလ်ကီတာဘ်မှာအလ်ဆိုတဲ့တိကျပုံကိုလည်းတွေ့ထားတယ် بما أل ရေပုံရအဖြစ်သဘောတရားချင်း THE နဲ့ L နဲ့တူတယ်ဆိုပေမဲ့လို့အာဘီကသုံးလုံးနဲ့ဒီအန်ဆိုတဲ့တိကျဘုတ်ကအမျိုးအစားအဖြစ်ပင်မနှလုံးခွဲထားပြီးအဲ့ဒီနှလုံးကနေဒုတိယနှလုံးရဲ့အမျိုးအစားကို၄မျိုးပြန်ခွဲထားတယ် ဟာဆိုတော့အဲ့ဒီအမျိုးအစားတွေထဲကနေ istikra ကီလို့ခေါ်တဲ့အမျိုးအစားကိုဒီကိတာမှာပွက်ဖက်ပုံပုံတာဒါတော့တော့တော့တော့ကျွန်တော်ပြောရရင်ဒီအန်ဆိုတဲ့ပောက်ကလေးကနေပြီးတော့ဘာကိုညွန်ပြနေတယ်လဲဆိုတော့ကွဲပြားခြားနာချက်မရှိပဲအခြေ ခန်းရဲ့လုံးဝတူညီတဲ့တနောတစာဒီဖြစ်တဲ့ကြံပြီးတော့ဒါအလာထုတ်ပြဖို့ရှိတဲ့လမ်းညွန်မှုအလုံးအပေါ်လွှမ်းခြုံထားတဲ့ဒကြံတမှုဆိုတာအဲ့ဒီအလကနေပြီးတော့ကျွန်တော်တို့ကြီးညွန်းပြတယ်ဟာလားခေတ်ကာလနဲ့နေရာဒေသလိုက်နေဥပဒေအလဲအကျဉ်းပြတာပွဲပြတော့လေ အခြေခံပြဋ္ဌာန်းချက်မှာစိုးစင်းမြကွဲပြားခြားနာမှုမရှိဘူးဆိုတာကိုဒီအလ္လာဟ်အလရှင်မြတ်ကဖော်ပြထားတယ်ဟာဒါတော့ကုရ်အာန်ကိုထိတဲ့ငင်ကလေးဟာပွင့်လေသမျှတမန်တော်အားလုံးရဲ့ကြံတံများကိုပါထိမ့်သိမ့်ဖို့ပြုလိုက်တဲ့ဂတိဆိုတာကိုကျွန်တော်တို့လေးလေးခြားခြားတလုံးကိုလိုအပ်တယ် ဒါကြောင့်လေကုရ်အာန်ကမုဆဒ်ကလီမာဘိုင်နာယဒိုင်လို့ပြောတယ်ကုရ်အာန်ဟာ ဆောင်လာတဲ့မူရင်းကျမ်းကိုကြည်တွန်းနေတာဒါကတော့ကျွန်တော်ဓာတ်ဖြတ်ပြီးတော့တင်ပြတာပြောလက်စာအကြောင်းအရာကိုကျွန်တော်ဆက်ပြောရရင်တမန်တော်မြတ်မုဟမ္မဒ်ဆလ္လာလာဟူအလိုင်ဝဆလမ်မှာအဆုံးသတ်ခဲ့တဲ့ဝဟီတနည်းအားဖြင့်ပြောရရင်ဝိညာဉ်ပါဝဟီမရတဲ့လူသားအတွေ့လိုအပ်ချက်ဖြစ်တဲ့ဝဟီ ဒီဝဟီပဲမှာလေကျွန်တော်တို့ဒီပလီရဲ့ဂျမာတာအများစုอ่ะဒီမေဖို့ဖြေနိုင်ကြပါတယ်။ဘာကြောင့်လဲဆိုတော့ဒီ member ပေါ်ကနေပြီးတော့ခွန်ပါရှင်အသေးသေးကထပ်ခါထပ်ခါပြောပြသွားတဲ့အာယတ်အာယတ်ဖြစ်ပါတယ်ဒါကကျွန်တော်တို့ဆူရတ်အန်အာမ်တာရောမြတ်ကန္ဒကန္ဒစင်6အာယတ်19ကို ကျွန်တော်တို့ကောင်းကောင်းလေးသိထားကြဝအူဟီယအိလိုင်ယဟာဒ်အလ်ကုရ်အာန်ကျွန်တော်ထဝဟီလာတော်မူအဖြစ်ပို့ချခံခဲ့ရတာဒီကုရ်အာန်ပါတဲ့ဒီကုရ်အာန်ဟာတဲ့ကျွန်တော်ထဝဟီလာတော်မူအဖြစ်ပို့ချခံခဲ့ရတာပါအဲ့တော့ဒီမှာကျွန်တော်တို့ဟာဇ်ကုရ်အာန်လို့တုံးလုံးထားတဲ့တုံးလုံးကပူဇာတဲ့တရားပါ ربنا هذا ဆိုတာကအစ္စရာကရီအနည်းညောနန္ဒဒါဒီဟာဒီအရာတော့အဓိပ္ပာယ်ရနောက်ပြီးတော့အရဘီမှာလက်စုပ်လက်ကင်ပြနိုင်တဲ့အရာအတွက်အထူးပြုသုံးလုံးတဲ့နန်စာခါဒါကြောင့်ကျွန်တော်ထံပို့ချခံရတဲ့ဝဟီယာဒီကုရ်အာန်ဘာ အနေထားမှာရှိနေပြီဆိုတာကိုကျွန်တော်တို့သိရအဲဒီလိုမှမဟုတ်လို့ရှိရင်တမန်တော်စန့်နေတဲ့ပုံကိုယာဘူတွေကဟေးမိုဟမ္မဒ်ဘင်အဗ်ဒူလာအတင်ပြောတဲ့ကုရ်အာန်ဘယ်မှာတော့လို့မေးပါဟဲ့ပရောကုရ်အာန်မှာကျွန်တော်တို့လက်ရှာတယ်အဲ့ဒီတက်ထားတဲ့ဆော်ဘက်ကတဏှာမှမတို့ရဘူး ညွှန်ကြားထားတယ်။ဘာတက်ကစ်အိုတမန်တော်အတင်းဆုံးမှာပါတုံးတယ်မှာဘီကုရ်အာန်ကုရ်အာန်ဖြစ်လို့ပြောအဲ့မိုင်ယခါဖူဝရီငါအရှိရဲ့ချင်းဆုံးထားမှုအပေါ်မှာစိုးရိမ်နေရှိတဲ့လူတွေကိုတမန်တော်အတင်းကုရ်အာန်နဲ့ဆုံးမှာပါ ဒါကြောင့်မို့လို့တမန်တော်များဟာဒီကုရ်အာန်နဲ့ပဲကျွန်တော်တို့ကိုတတိတတိပဲနှိုးတော်ခဲ့သလိုဒီကုရ်အာန်အဖြစ်ပဲတမန်တော်များကကျွန်တော်တို့ဆုံးမပုံသင်ခဲ့ဟာဘာကြောင့်များဒီကုရ်အာန်တရားနဲ့နဲ့နှိုးတော်တတိပဲနှိုးတော်ပြီးတော့ဒီကုရ်အာန်တရားနဲ့နဲ့ဆုံးမပုံသင်ခဲ့ရတယ်ဆိုတဲ့မေဘုံဖွက် အဲ့ဒီမေဘုံတွေကုရ်အာန်ကပြန်ပြီးအဖြေပေးထားဥပမာကျွန်တော်တို့ဆူရာဘနီအစ္စရာအီအစ္စရာအီမျိုးနွယ်ကန္တာကန္တာတဲ့19အာယတ်ကိုကိုကျွန်တော်တို့ကြည့်လိုက်ပါ ကုရ်အာန်ဟာတဲ့အမှန်တကယ်ကိုအပြောင်းမဆုံးဖြစ်တဲ့လမ်းကိုညွန်ပြတယ်တဲ့ဒီကုရ်အာန်ကအဲ့ဒါရှင်းပါလေအပြောင်းမဆုံးလမ်းကပါလေပန်းတိုင်ကိုအမြန်ဆုံးရောက်ရှိစေနိုင်တယ်ဆိုတာကိုကျွန်တော်တို့သိရတယ်။ဘာကြောင့်လဲဆိုတော့လူရဲ့တတ္တအမတန်သူ့ကောင်းတယ် သက်သားအတွက်အဖြောင်းမဆုံးလမ်းပဲလိုအပ်တယ်ဟဲ့လားထူထားနေတာကဒီအာယတ်ပါလေဟာဇန်ကုရ်အာန်ဆိုပြီးတော့အရှာရာကရစ်နဲ့ပဲဗျာဒီကုရ်အာန်ဒီကုရ်အာန်ပဲပြောနေတာပဲဟဲ့လားအရှာရာကရစ်နဲ့ပဲပြောတခါကျွန်တော်ဆူရာယူနုစ်ကိုကြည့်လိုက်ယူနုစ်ကန္ဒာကန္ဒာ30 ayat 15မှာ တမန်တော်မြတ်ကိုယ်တော်တိုင်နဲ့ကုရ်အာန်ကလွယ်ပြီးဘာကိုမှမလိုက်နာခဲ့ဘူးလို့အတိအလင်းပေါ်ပြတာ in attabi'u illa ma yuha ilayya အဲ့ကျွန်တော်ဟာတဲ့မိမိထံပို့ချခံရတဲ့ကုရ်အာန်ကလွယ်ပြီးဘာကိုမှမလိုက်နာခဲ့ဘူးကျွန်တော်ဒီမှာအပိဒရာဝါတာပွက်ထုံးရကြည့် တမန်ကရှာတာပြောတဲ့စကားမျိုးအမတန်လေးလေးနဲ့နဲ့ပြောတာသူကဒီမှာအင်းလို့ပြောနေတဲ့အင်းကအရေးပေါ့အင်းအတပိဘူးလို့ပြောတာငါဘာမှမလိုက်တာဘူးကွာလို့ပြောနေတာအင်းလာတဲ့မှတပါလွယ်လွယ်လို့ပြောတာဟာမအချင်း ရှိရောဝဟီအဖြစ်နဲ့လာတယ်တဲ့အဲ့ဒါပဲရတယ်ဘုရားကပြောသွားတယ်ဆူလာအန်အမ်ဆူရတ်အန်အမ်ဆူလာ6အာယတ်19ကပြောနေတယ်ဟာဝအိုဟီယာအီလိုင်ယာဟာဒ်ကုရ်အာန်ဆိုတဲ့အဲ့ဒီကုရ်အာန်ကိုပြောတယ်ဒါတော့တမန်တော်မြတ်ကကုရ်အာန်ကလွယ်ပြီးဘာကိုမှမလိုက်နိုင်ဘူးဆိုတာကျွန်တော်ပြင်းရှားရှားပြတာလူကြီးမင်းများခင်ဗျာဒီနေရာမှာကျွန်တော် ဂျားပြတ်ပြီးပြောတင်တာတွေတစ်ခုရှိတယ်။ဘာလဲဆိုတော့ဒီစကားတွေကကြားရပါများလာလို့ကျွန်တော်တို့နားတွေလည်းပူလာပါပြီ။နားမထောင်ကျင်တော့ပါဘူးဆိုပြီးတော့ကျွန်တော်တို့ရင်ထဲမှာခံစားနေရတဲ့ခံစားချက်လေးအမှန်တကယ်ဆိုရင်ဒီ အချိန်မှာကျွန်တော်တို့ကဒီအကြောင်းအရာကိုပြန်ပြောရမယ့်အချိန်မဟုတ်တော့ဒီနေ့ဘာကြောင့်ပြန်ပြောနေရတယ်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ရဲ့ယက်တိချက်ကကိုယ်တိုင်အတိုင်းမဖြစ်သေးဘူးအဲ့ဒီမဖြစ်သေးတဲ့အပေါ်မှာထပ်တာထပ်တာဒီစကားကိုပြောပြနေရတယ်အဲ့ကျွန်တော်ကသူများကိုဝင်မှာမဟုတ်ကျွန်တော်ကိုကျွန်တော်ပဲကျွန်တော်အရင်ဆုံးစမ်းစစ်ကြည့်အဲ့ဒီပေါ်နေပြီကျွန်တော်ပြောတာပါ အဲ့ဒါအဲ့တော့လူချင်းမြတ်ခင်ဗျာအခုတင်ပြခဲ့တဲ့အချက်လက်တွေကိုကျွန်တော်တို့သုံးသပ်ကြည့်ရင်နံပါတ်1မွေးရပါဝဟီပါမလာတဲ့လူသားအတွက်မိမိရဲ့လူဖြစ်မှုကိုပုံဖော်ဖို့ရန်ယနေ့ခေတ်ကာလမှာကုရ်အာန်တရားနဲ့တာရှိနေတယ်ဆိုတာကျွန်တော်တို့သိနေ။နံပါတ်2 အဲ့ဒီကုရ်အာန်ဟာတမန်တော်မြတ်တရှိထင်ရှားရှိနေစဉ်ကတည်းကလက်ဆုံးလက်ကင်ပြသနိုင်တဲ့အနေအထားမှာရှိနေတယ်ဆိုတာလည်းကျွန်တော်တို့သိတယ်။ဟာဒီကုရ်အာန်အပေါ်မှာကျွန်တော်တို့တန်တရားတွေဖြစ်လာအောင်တမိုင်းကြောင်းတွေမှာရုပ်ပြဆင်းပြတွေဒေတာမှတ်တမ်းတင်ထားတာတွေ့ရတယ်။ဟိုအဘူဘကာရီယာစိတ်တွေကပဲစားပလိုက်တယ်လို့ဟဲ့လားဘယ်သူကပဲမလုပ် ဒါတွေတော့မပြောချင်တော့ပါဘူးဗျာအဲ့တော့နံပါတ်1ဒီကုရ်အာန်နဲ့ပဲတမန်တော်မြတ်ကကျွန်တော်တို့ကိုသတိပေးလို့တော်ပြီးဆုံးမတုန်တင်ခဲ့ဒီလေတမန်တော်ဩဝါဒလို့ကျွန်တော်တို့ကဘယ်တည်းကိုပြောပါလဲအဲ့နံပါတ်၄တုံတောင်းလာတဲ့လူတသားတွေပန်းတိုင်ကိုကျွန်တော်တို့အများဆုံးပို့ဆောင်ပေးမယ်လမ်းကိုလူလိုအပ်တယ် ပန်းတိုင်နဲ့အနည်းဆုံးလမ်းတော်ဟာအပြောင်းဆုံးဖြစ်ဖို့လိုတယ်ကုရ်အာန်ဟာအပြောင်းမဆုံးလမ်းကိုညွန်ပြနိုင်တဲ့အတွက်လူဘဝနဲ့အလိုက်ဖက်ဆုံးအလိုက်ရောညီခွဲမှုရှိဆုံးဖြစ်တယ်ဆိုတာကိုကျွန်တော်တို့သိရတယ်အဲ့ဒီအချက်၅ချက်အပေါ်မှာကျွန်တော်တို့တတ်ထုချကြည့်ရင်အဲ့နံပါတ်၅ကကျွန်တော်တို့တမန်တော်မြတ်ရဲ့နဗီဘဝတစ်လျှောက်လုံးဟဲ့လား ဒီနေရာမှာတိတိကျကျနားထောင်ဖို့တော့လိုတယ်ဟဲ့လားကျွန်တော်တို့ကအရင်ကတော့ကျွန်တော်တို့စကားပြောတဲ့အခါမှာဖြစ်တယ်လို့ပြောလိုက်ကြတယ်တကယ်တကယ်နေလားငါလားတရားဟောရတယ်စာပေကျမ်းဂန်တွေရေးရတယ်ဆိုတဲ့အခါကျတော့စကားလုံးရှာရတာအင်မတန်ခက်ခဲတယ်ဒါပေမဲ့ကျွန်တော်တို့ပြောလိုက်တဲ့စကားကိုတင်းတင်းချာချာနားမထောင်တဲ့အခါကျအတိတ်ပဲကအမှုတမှုဖြစ်သွားတယ်အဲ့ဒါတော့စကားလုံးတစ်လုံးချင်းတစ်လုံးချင်း ဝါဒတကြောင်မှာဘာတွေပါလဲဆိုတာပါကျွန်တော်တို့လိုက်နာတော့ကျွန်တော်ဒီမှာပြောနေတာတမန်တော်မြတ်ရဲ့နဗီဘဝတစ်လျှောက်လုံးလို့ပြောဘာကြောင့်ဒီလိုပြောတာလဲဆိုအဲ့ဒါလေကုရ်အာန်ရဲ့အခြေခံသဘောတရားအရကျွန်တော်ပြောရတာကုရ်အာန်ကတမန်တော်မြတ်ရဲ့နဗီမဖြစ်သေးတဲ့ဟိုဘက်ကာလရဲ့ဘဝကိုဝါဝါဂျတာကဒေါ်လန်ဖဟာဒါလို့ပြောတယ်ဟုတ်လား ဒေါ်လန်ဆိုတာကလမ်းမှန်ကိုမတွေ့သေးတဲ့လူကိုပြောနေတာဘဝမှာစားတဝဝရှောက်နေရတယ်လို့ပြောနေတာအလကတမန်တော်ကိုပြောတာကအသင်ကိုတဲ့ဝါချတာငါတွေ့လိုက်တယ်ဒေါ်လန်စားတဝဝရှောက်နေလူအဖြစ်ဖတ်တော့ဖြစ်ရတယ်ဟာဒါတဲ့ငါမင်းကိုလမ်းမှန်ကိုပြောပြတာ ဒီဆူရာကဆူရာတုဒူဟာကျွန်တော်တို့လူများတို့နားရည်နေတယ်အလုံးမရတော့နားရည်နေပြီဆူရာတခါကျွန်တော်တို့ဆူရာကိုဆူရာမှာကြည့်လိုက်ဆူရာနံပါတ်၄ကနေမှာမာကွန်တတရီမကီတာဘူဝလအီမာန်လို့ပြောတယ်တမန်တော်ပြတ်တမန်တော်လေအတိတ်ရဲ့နဗီမဖြစ်ခင်ဘဝနဗီမဖြစ်ခင်အရင်က အတင်ဟာမိမိဘဝယက်တည်ရမယ်ဥပဒေကျမ်းကဘာလဲဆိုတာအတင်မသိဘူးမိမိဘဝအောင်မြင်ရအောင်မြင်တော့အတွက်ယုံကြည်ရမယ်ယုံကြည်ချက်ကိုအတင်မသိဘူးတဲ့ဝလာတင်ဂျာအလနာဟူနူရန်နဟဒီဘီမန်နရှာအူဘီဘာဒနာအလာရှမြတ်ကကုရ်အာန်ကိုအလင်းရောက်အဖြစ်စီမံပြီးအရှင်းကိုအသိကိုလမ်းပြခဲ့ innaka la tahdi ila siratal mustaqim အခုတော့အတင်ဟာမိမိကိုယ်တိုင်လမ်းမှန်ပေါ်ရှိုံနေမကအခြားလူတွေကိုပါလမ်းမှန်ကိုပြုံပြနေပြီလို့ကုရ်အာန်ကတော့ဒါကြောင့်ကျွန်တော်ကတမန်တော်မြတ်ရဲ့နဗီဘဝတလျှောက်လုံးမှတ်မှတ်ရရပြောတာအဲ့တော့တမန်တော်မြတ်ရဲ့နဗီဘဝတလျှောက်လုံးမှာကုရ်အာန်ရဲ့ပြရုပ်တာဖြစ်ပါတယ်ဟုတ်လား ဒီအချက်၅ချက်အပေါ်မှာတတ်ထုချကြည့်လူဖြစ်မွေးပွားလာပြီးတဲ့နောက်မှာမိမိရဲ့လူဖြစ်မှုတာဝန်လူတာဝန်တွေကိုကုရ်အာန်အဖြစ်ပဲထမ်းဆောင်နိုင်မယ်ကုရ်အာန်အပေါ်အခြေခံပြီးတော့ပဲပုံဖော်နိုင်မယ်ဟာလားဆိုတဲ့အချက်ကိုကျွန်တော်တို့သိရဒါကြောင့် ကုရ်အန်ပြင်ပကနေဆောင်ရွက်နေကြတဲ့တာဝန်တွေတနည်းအားဖြင့်ပြောရရင်ကုရ်အန်ကပေးရမထားတဲ့လောက်ဆောင်ချက်တွေဟာဆောင်ရွက်ချက်တွေကိုကျွန်တော်တို့အနေနဲ့လူတာဝန်အဖြစ်မှတ်ယူခွင့်မရှိဘူးဟာမှတ်ယူမယ်ဆိုရင်ဒါဟာကုရ်အန်နဲ့မညီညွတ်ဘူးလို့ကျွန်တော်တို့ပြောရတယ်ဟာဒီချက်ပို့ပြီးတော့ ပြည့်ပြည့်စုံအောင်ပြောရရင်ဝါဟီတစ်ဖြစ်လဲကုရ်အာန်ကပေးထားတဲ့တာဝန်တွေအဖြစ်ပဲကျွန်တော်တို့ရဲ့လူဖြစ်မှုကိုပြည့်ပြည့်ဝဝပုံပေါ်နိုင်မယ်ပြီးတော့စစ်မှန်တဲ့လူတန်ဖိုးကိုဖြစ်ထွန်းလာအောင်ကျွန်တော်တို့ဆောင်ရွက်နိုင်လူပိတမှုရဲ့အထုထက်ကျွန်တော်တို့မေရာဒီအင်ဆာနီယတ်ကိုကျွန်တော်တို့ပုံတူမှာဝဟတာဖြစ်တော့မေရာဒီအင်ဆာနီယတ်ဆိုတော့ကောင်းကင်ဘုတ်တက်တဲ့အကြောင်းပြောတာမဟုတ်ဘူးနော် ဒါကဝေါဟာရအနေနဲ့ကျွန်တော်ပြောပြတယ်ဟာမေရာဒီအင်ဆာနီယတ်ဆိုတာပေါ်တူမှာဝေါဟာရအနေနဲ့သုံးတယ်လူဖြစ်မှုမှာအထုံးထိုက်ကိုရောက်သွားတာကိုပေါ်တူမှာမေရာဒီအင်ဆာနီယတ်ကိုကျွန်တော်သုံးကြတယ်ဟာပြားတွေဟာမိမိတို့ရရှိထားတဲ့ဝဟီအပေါ်လိုက် ကိုဖောက်လုပ်ပြီးတော့လောကရဲ့အကျိုးကိုတည်ပိုးကြတယ်ဒီလိုနည်းမျိုးနဲ့ပြားဖြစ်မှုကိုပုံဖော်ကြတယ်ပြားရဲ့တန်ဖိုးကိုဖော်ပြကြတယ်အဲ့ဒီလိုဖော်ပြတာကတကယ်တော့ဝဟီအပေါ်မှာလိုက်လာခြင်းရဲ့ပြရုပ်ပဲပြီးခဲ့တဲ့ခရစ်မတ်နေ့ကကျွန်တော်ပြောပြတယ် ပြားဖြစ်လာတဲ့အလျောက်ပြားရဲ့တာဝန်ကိုထမ်းဆောင်ခြင်းအပြင်လောကအကျိုးကိုတည်ပိုးတဲ့ပြတော့ဘာနဲ့ပြတယ်လဲဝဟီအပေါ်မှာလိုက်နာပြဒါကိုကျွန်တော်တို့သေးသေးချာချာမှတ်သားဖို့လိုတယ်ဟုတ်လားပြားဟာမိမိကိုမိမိပြားဖြစ်ရကြိုးနဲ့ဆိုတာကိုပြနေတာ အဲ့တော့ဒီနေ့ကျွန်တော်တို့ကဘာလုပ်ရမလဲဆိုကိုကိုကိုမေးကြည့်ဖို့လို့အဲ့ကိုကိုကိုမေးကြည့်ရမယ်လူဖြစ်ရကိုလိုက်ရလားဆိုကျွန်တော်တို့ကကိုကိုကိုမေးကြည့်ရတချို့ကလူဖြစ်ရတာကိုမတင်တတ်တဲ့လူတွေလည်းရှိပြီကျွန်တော်ဒီလိုလူမျိုးတွေနဲ့လည်းကြုံမှုတယ်လူဖြစ်ရတာကိုမတင်တော့အနာကိုကပြဿနာတာပြီ ကျွန်တော်ပြောတယ်ခင်ဗျာပထမဆုံးပြဿနာရှာရမှာအလာမို့ခင်ဗျာအပြီဟာလားခင်ဗျာအပြီကိုခင်ဗျာပထမဆုံးပြဿနာရှာခင်ဗျာလူဖြစ်လာကျွန်တော်ပြောပြတယ်ခင်ဗျာဒီနေ့ဆင်းရဲကြက်တဲတဲ့ဘဝတစ်ခုလည်းရောက်နေလို့ခင်ဗျာလူဖြစ်ရလို့လူဖြစ်ရတာမတင်တတ်တာခင်ဗျာကဒီနေ့တန်းွယ်တစ်ဖက်ဖြစ်တည်တာလို့ခင်ဗျာပြောမယ်ငါဆက်ကပြန်လူဖြစ်ရှင်တယ်လို့ခင်ဗျာပြော လို့လက်တလားလူဖြစ်ရတာကျင်လက်ရဲ့လားဆိုတဲ့မင်းတို့လည်းပတ်သက်ကျွန်တော်ကုရ်အာန်ထဲကနည်းနည်းလေးအဖြေထုတ်ပြဒီကနေ့ခရစ်စမတ်တောက်ကြတွေကလူရဲ့လွတ်လပ်စွာရွေးချယ်ခွင့်ရှိနေရတဲ့အကြောင်းရင်းတစ်ယောက်ကိုကျွန်တော်ပြောပြတယ်အဲ့ဒါကတော့လူမှာမွေးရပါလမ်းတို့မှုဝဟီပါမလာတဲ့အတွက်ကြောင့် သူ့မှာလွတ်လပ်စွာရွေးချယ်ပိုင်ခွင့်ဆိုတာရှိတယ်ဒီနေ့လူမမွေးရပါဘူးဘာကြောင့်ပါမလာရတာလဲဆိုတာကိုကျွန်တော်နည်းနည်းလေးဆွေးနွေးတင်ပြဒါနဲ့ပတ်သက်ပြီးတော့စူရတ်ကိုစัจဒါစัจဒါလည်းဖတ်လို့ရတယ်စัจဒါလည်းဖတ်လို့ရတယ်ရှင်းမှာဇဘာဒေနှစ်ခုသလုံးနဲ့ဖတ်လို့ရတယ်ဟုတ်တော့ဒါသူ့ကြောင့်စัจဒါကိုစัจဒါဖတ်သွားတယ်ဘယ်လိုပါ့မလဲ ဆူရတ်ဆဂျဒါဆဂျဒါဆိုတော့ရှ िख ိုးတာဥချတာကိုပြောနေတာမဟုတ်ဘူးဟဲ့လားနာဂံယောချိုးတိကန္ဒကန္ဒစေ32အာယတ်ခုနှစ်ကနေကိုအထိမှာပေါ်ပြဘယ်လိုပေါ်ပြထားလဲဆိုအလ္လာဒီအာဆနာကုလရှိုင်ခလကဟူဝဘဒအထလကလ်အင်ဆာန်မင်အလ္လာဟအယာခတ်တယ်ကိုအချိုးအစာကြနာတော့ ဟန်ချက်ညီညီနဲ့မျှခြင်းကြီးစနစ်နဲ့ဖြစ်ထွန်းစေခဲ့တယ်တဲ့လူသားရဲ့ဖြစ်ထွန်းမှုကိုတော့မြေစီမြေနှစ်ကတည်းစတင်ခဲ့တယ်အဲ့ဒါ ثم جعل نسله من سلالة من ماء مهين ဒီနောက်မှာအကောင်းဆုံးဝိတ္ထုပစ္စည်းအနှစ်သာရကနေစစ်ထုတ်ထားတဲ့ စီလောင်ပြောင်းကထွက်တဲ့အရင်နဲ့လူမျိုးဆက်ကိုဆက်လက်တည်တံ့စေတယ်အဲ့တော့ဒီနေရာမှာလဲစကားကစကားဆိုတဲ့အတိုင်းစလိုက်ရင်ကောက်ပါဟာတခုပဲတခုတတိယရတာကျွန်တော်တို့ဒီမှာအင်္ဂလိပ်ဘာသာပြန်အောင်ဥတူဘာသာပြန်အောင်မြန်မာဘာသာပြန်အောင်ဘာသာပြန်ကြားနေလိုက်ကြည့်တဲ့အခါကျတော့မိမိုင်းမဟင်းကို ရစ်ဆုပ်တဲ့အရေးတို့မတန်ရှင်းတဲ့အရေးတို့လုံးရတဲ့အရေးတို့စသဖြင့်ကျွန်တော်တို့ဘာသာပြန်ကြဒါနဲ့ပတ်သက်ပြီးတော့ဒေါက်တာမော်ရစ်ဘူကဲကတေးတေးချာချာသူ့တေသနာလုပ်ပြီးတော့ပေါ်ထုတ်လိုက်။မောင်ရင်လို့တဲ့အဲ့ဒါညစ်ပတ်တဲ့အရေးလည်းမဟုတ်ဘူးညစ်ဆုပ်တဲ့အရေးလည်းမဟုတ်ဘူး။သူ့မင်းမိုင်းမဟီးလို့ဘာကြောင့်ခေါ်လဲဆိုတော့သူကတဲ့စီရညောင်းကထွက်လို့ခေါ်တာတဲ့။ဘာကြောင့်လဲဆိုတော့စီးသွားတယ်ဝင်းသွားတယ်ဆိုတာက လူခန္ဓာကိုယ်ရဲ့ပိုရှန်နေတဲ့အညစ်အကြေးကိုစွန့်ပစ်တာကိုတကယ်တော့အဲ့ဒီအရေးကားတဲ့အကောင်းဆုံးဝိထုပစ္စည်းအနှစ်သာရဟုတ်ပြီဒီနေ့ကျွန်တော်တို့ဖီကာဘက်မှာကြည့်လိုက်ကျွန်တော်ကမော်လ်ဘီလေမော်လ်ဘီတောင်းဆင်းလာတာဟိုနိုမာနီယာကနေကျွန်တော်မော်လ်ဘီတောင်းဆင်းလာတာမော်လ်ဘီဖီကာမှာပြဿနာတွေအများကြီးရှိတယ်ဟုတ်လား မျက်စောက်တဲ့အရင်လို့ပြောပြီးတော့ပြဿနာအမျိုးမျိုးခံနေကြ။ကဲထားလိုက်ပါ။လိုရမရောက်ပဲမူလလမ်းကြောင်းဟောအောင်ပဲပြန်သွားတယ်ဖြစ်နေတယ်။အနောက်ဘုရားကသူများကြီးပဲအဖြစ်ပြောတာဟုတ်။ဟာလား။ ثم سواه ونفخ فيه من روحه وجعل لكم السمع والابصار والافئده قليلا ما تشكرون အခုနအနှစ်သာရအကောင်းဆုံးဝတ္ထုပစ္စည်းရဲ့အနှစ်သာရကစစ်ထုတ်ထားတဲ့အရေးဖြစ်တဲ့အတွက် အလ္လာဟ်ကဘာပြောလဲဆိုတော့အဲ့ဒီလူသားကိုတဲ့တခါတဲ့လူဖြစ်မှုပြည့်စုံလာဖို့အတွက်တဲ့မင်းရူဟီဟီနာလာလောက်ဆက်ပါအလ္လာဟ်သူ့ဘက်ကိုပြန်တော့မိမိရဲ့ရူကိုတဲ့မိမိရဲ့ရူရာဝါဟာရူခတ်တော့ခတ်ပြီတခါတလေကြာရင်ကျွန်တော်တို့က ကုရ်အာန်ရဲ့ဝါဟာရတွေတခြားစာပေတွေနဲ့ဘာသာပြန်ကြဒါကလည်းတကယ်တကယ်မှာပညာရှင်တွေရဲ့မေတ္တာကရုဏာကျေးဇူးပါဒါပေမဲ့ခက်နေတာကအရဘီမှာပြောတဲ့အထူးသဖြင့်ကုရ်အာန်မှာပြောတဲ့စကားလုံးတော်တော်များများကိုတခြားဘာသာစကားမှာရှာမတွေ့ဘူးအဲ့ဒီမှာပြဿနာတွေအလုံးလုံးတက်တာကျွန်တော်တို့ဆရာကာဒီနဲ့ကျွန်တော်ရဲ့ဖခင်ဒီမောလာနာမက်ဆူဒ်အမခါ hala pamapima mufassirul quran na ba hala shan shan taw နော်ရှိခဲ့ကြတဲ့ပုံကိုသူတို့ရဲ့ဘာသာပြန်မှာကြည့်လိုက်တဲ့အခါရူကိုဝိညာဉ်တို့ဇီဝေတို့စတာတွေပြန်ပြဒါကမြန်မာမှုပြုတာပဲလေဟာတကယ်တကယ်မှာဒီရူဆိုတဲ့စကားလုံးအတွက်ကျွန်တော်မြန်မာစကားမှာစကားလုံးလိုက်ရှာတယ်တနည်းဆိုလို့ဟာ ဒါဆိုရင်ကျွန်တော်တို့ကဒါကိုနားမလည်နိုင်တော့ဘူးလားနားလည်ရူရဲ့မူလသိရှိနေတဲ့အည်အသွေးတွေကိုကုရ်အာန်ကပြအဲ့ဒီအည်အသွေးတွေကိုကျွန်တော်တို့လိုက်စမ်းစစ်ကြည့်တဲ့အခါမှာရူဆိုတာဘာလဲဆိုတာတော့ပေါ့ပေါ့ဒါပေမဲ့စကားတစ်လုံးနဲ့သူ့ကိုသွားပြီးတော့နှောင်ကျိုးနဲ့ချီလို့မရဘူးအဲ့ဒီလိုဖြစ်ရတာလေအကြောင်းရင်းတွေအများကြီးရှိတယ်အဲ့ဒါကဘုံနဲ့တစ်ခုအနေနဲ့ဘောဆွေးနွေးရအောင် တချို့ကခေါင်းရှုပ်လာတယ်ကိုရာပြားတဲ့သကလုံးတစ်လုံးပေးလိုက်အတိတ်ပဲအများကြီးတော့ဘယ်အတိတ်ပဲပြရမှာမလို့အဲ့ဒီဘိုင်းဒီလောက်အနှစ်သာရကျင်းပြီနော်ကဲထားလိုက်အဲ့တော့အဲ့ဒီမရူဟီဟီဆိုတာကအနာကသူ့ဘက်ကိုလုံးပြီးပြောမိမိရဲ့ရူကိုတဲ့နဖတ်လုပ်လိုက်ပြီအဲ့နဖတ်လုပ်လိုက်တယ်ဆိုတော့လည်းကျွန်တော်အင်ရှာအလ္လာနောက်ကကျွန်တော်အလှည့်ကြရင်ကျွန်တော်ကအချက်တုံးရှင်းနော်ကျွန်တော်တို့ကတော့မှုတ်ပွေးလိုက်တယ်လို့ပါရပြန်ကြတယ် မှတ်ပါတယ်ကျွန်တော်တို့မင်းမွေးပြီးွားရင်ပြောင်းနဲ့မှုတ်တာကိုအာရဗီမှာနာဖတ်လို့ခေါ်ဆိုတော့အဲ့ဒီသဘောတရားတွေကိုအခုကျွန်တော်ရှင်းနေကြာသွားလိမ့်မယ်ကျွန်တော်ဒီနေ့ရည်ရွယ်ထားတဲ့ဥစ္စာကိုကျွန်တော်အမိရပြောနိုင်ဘူးဒီလိုမျိုးရေးတာအလွတ်လည်းပြောလို့ရတချို့ကပြောဆရာကလည်းစာအုပ်ကြည့်ကြည့်ကြည့်ပြောပြောလို့ရတာပေါ့ဒါပေမဲ့မိမိပြောလို့တဲ့လမ်းကြောင်းကြီးကပျောက်ပျောက်သွားတယ်အဲ့တော့အဲ့ဒီ rule ကိုအကြောင်းပြုပြီးတော့တဲ့အလ္လာဟ်ကလူသားမှာ စွမ်းရည်သုံးမှုဖြစ်ထွန်းစေတယ်တဲ့နံပါတ်1အဆမ်ဂျာနာမှုနာယူမှုစွမ်းရည်တဲ့နံပါတ်2ဝတ်အဘဆွာတိမြေမှုစွမ်းရည်တဲ့နံပါတ်3အဖီဒါခံစားနာလေမှုစွမ်းရည်တဲ့ဟာအဲ့ဒီစွမ်းရည်သုံးမှုကိုရူအပေါ်အကြောင်းပြုပြီးအလရှင်မြတ်ကစီမံလိုက်ပြီ တို့အလားပြောတယ်ဟေ့လူသားတင်တို့ဟာတဲ့မိမိတို့အရင်ချင်းတွေကိုနည်းနည်းလေးပဲဖော်ထုတ်ပြီးတော့အလားရဲ့ကျေးဇူးကိုတင်တို့သိတတ်ကြတယ်အလားကတည်တည်ထားတာတည်းနော်ကျွန်တော်တို့အဘိမာရှုကုလုပ်တယ်ဆိုတာကတကယ်တကယ်မှာမိမိတို့အလားရှိချင်းမြင်ထားတဲ့အရင်ချင်းတွေကိုဖော်ထုတ်တာကိုရှုကုလို့ခေါ်တာဟုတ်လားဆိုတော့အတင်းတို့ဟာတဲ့ အလရှင်ချီးမြှင့်ထားတဲ့ဒီစွမ်းရည်တွေကိုနည်းနည်းလေးပဲပေါ်ပေါ်ပြီးတော့အလရဲ့ကျေးဇူးကိုအတိမတ်ပြုကြတယ်ဟဲ့ဆိုတော့ရူပေါ်မှာအကြောင်းပြုပြီးတော့စွမ်းရည်တုံးနဲ့ဖြစ်ပေါ်လာတဲ့ကြားနာနိုင်စွာတတ်တဲ့အထောက်ထားနဲ့မြင်နိုင်စွာမိမိရဲ့ကြားသိမှုအပေါ်ကနေအရာရာကိုဝေဖန်ပိုက်ချတွေးခေါ်နှောင်းမြင်တွင်းပေါက်နားလေနိုင်စွာ စွမ်းရည်သုံးခုကဒီရူးပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်တာဟလာဆိုတော့ကျွန်တော်တို့တေးသေးချာချာစဉ်းစားကြည့်လိုက်ကဘာပေါ်မှာဒီအချင်းသုံးခုဟာလူသားမှာပဲရှိဟလာအဲ့ဒါကြောင့်မလို့လူကလွယ်ပြီးတော့ဘယ်တော်ဝါဘုံမှာအလာကရူးပေးမသားဘူးရူးပေးမသားဘူးဘယ်တော်ဝါဘုံမှာဟလာ အဲ့ဒီရှားနာတိနေခန္ဓာနာတဲ့မှုဆိုတဲ့အခြေခံအရင်ွဲသုံးရပေါ်ကနေသတုတ်တအဖြစ်ပေါ်လာတာကဆင်ញင်ုံတရားပဲဟဲ့ကျွန်တော်တို့ဒီနေရာမှာကြောက်လို့ရတာပေါ့ဟာငါအရာကြောင်လေးကိုဘလောက်နေပါတယ်ငါအရာဖွေးလေးဘလောက်နေပါတာသူတို့လည်းသိတာပဲမှန်တယ်ကျွန်တော်ပြောပြမယ်ကျွန်တော်တို့ငယ်ခက်ငယ်ငယ်ကအိမ်မှာကြောက်တော့ကောင်းပြီးတာ သူ့ကျွဲကိုပကံတတ်တတ်ထားတာခန္ဓာတခြားပကံတွေကိုခောက်ပြီးအဲ့ဒီတောင်မလာဘူးသူ့ပကံကိုဒီလိုဒေါင်နဲ့ခောက်လိုက်တာလည်းပြေးလာအဲ့ဒါကစင်ရှင်တို့တရားနဲ့မဆိုင်ဘူးအဲ့ဘာလို့လဲဆိုတော့တရိစ္ဆာန်တွေမှာလည်းရင်ပုံရအဖြစ်ကြားခြင်းမြင်ခြင်းနဲ့ခံစားခြင်းဆိုတာရှိခွေးကောင်ခဲနဲ့ပေါက်လိုက်တိတ်နေတာ တော့ဒီစွမ်းရည်ကဘူသားမှာပဲရှိတယ်။ရှင်းနေလို့တရားဆိုတဲ့စွမ်းရည်။ဟာအဲ့တော့ကျွန်တော်တို့လွတ်လပ်စွာရွေးချယ်ခွင့်ဆိုတဲ့ဥစ္စာကိုဒီနေ့ကျွန်တော်ပြန်ပြီးသုံးသပ်ပြတယ်။လွတ်လပ်စွာရွေးချယ်ခွင့်ဟာအကြောင်းအရာအခြေခံသဘောတရားနှစ်ရပ်ပေါ်ကနေပြီးတော့ရတယ်။နံပါတ်1ကဘာလဲဆိုတော့ကျွန်တော်တို့မွေးရပါဘောဒီပါမလာဘူး။နံပါတ်2ကဘာလဲဆိုတော့စင်ရှင်တို့တရားပိုင်ဆိုင်ခွင့်ရတယ်။ ဝိရဘဝဟီပါဝလာလာနဲ့စိရိလုံးတရားပိုင်ဆိုင်ခွင့်ရရှိမှုဒီနှစ်ခုပေါ်မှာအကြောင်းပြုပြီးတော့လူသားဟာလွတ်လပ်စွာရွေးချယ်ပိုင်ခွင့်ဆိုတဲ့ဝိရဘလူခွင့်တွေကိုချင်းမြင့်ခြင်းခံထားရဟာအဲ့တော့တရိစ္ဆာန်တွေရထားတဲ့အချားအနေဆိုတာက physical life တရှိတဘာဝအစင်းဟာဒါကြောင့်သူတို့ရဲ့ရုပ်ခန္ဓာကြီးညီကုန်းထုတ်သွားတာနဲ့ တို့ရဲ့ဖုံဖြိုးမှုတွေလည်းအဆုံးသတ်သွားဟာအဲ့ဒါကိုကျွန်တော်တို့အဒရဂျတ်ုလ်ဟယဝါနီယာ animal state လို့ခေါ်တက်ရှိတဘာဝအဆင့်လို့ခေါ်ဒီပိုင်းမှာလူသားတွေလည်းပါဝင်ပါတယ်ပါဝင်တဲ့အတွက်လည်းကျွန်တော်တို့စားကြတယ်တောက်ကြတယ်မျိုးသက်ပွားကြဒါကတက်ရှိတဘာဝအဆင့်အကယ်၍များ တက်ရှိတဘာဝအစင်ရဲ့ရုပ်ဝါဒပုံဖြုံးမှုတတ်တဲ့နောက်ကိုလိုက်မယ်ဆိုရင်ဘာဖြစ်လာလဲဆိုတော့မိမိရဲ့လူဖြစ်မှုကိုငင်းပယ်လဲရောက်သွားဟာဒါတော့ကျွန်တော်တို့ဆူရာမုဟမ္မဒ်ဆူရာ၄၉အာယတ်7မှာအလရှိမြတ်ကတရိပ်ပေးထား والذين كفروا يتمتعون ويأكلون كما تأكل الأنعام အလာချင်းမြင့်ထားတဲ့လူဖြစ်မှုလူဘဝလူတန်ဖိုးကိုငင်းပယ်တဲ့လူတွေကတဲ့တရိษံတွေစားတော့အတိုးခံစားကြသလိုမျိုးပဲအတိုးခံစားကြတယ်။တဘောကရုပ်ပိုင်းဆိုင်ရာဖုံဖြိုးမှုတွေအနောက်ကိုပဲကျွန်တော်တို့ကလိုက်ကြတယ်။ရုပ်ပိုင်းဆိုင်ရာဖုံဖြိုးမှုဒီသာလျင်လူဘဝရဲ့အောင်မြင်မှုလို့ကျွန်တော်မှတ်ကြတယ်။ဆိုရင် အဲ့ဒါကမတာကုလအန်အမ်ဖြစ်သွားတယ်တရိစ္ဆာန်နဲ့ပမာဖြစ်သွားတယ်ဟာလားလူမာကအဒရဂျတ်အင်ဆာနီယာ human state ဆိုတဲ့အဆင့်တန်းရှိလူဖြစ်မှုအဆင့်တန်းဆိုတာရှိဟာလားအဲ့ဒီအဆင့်တန်းရဲ့အခြေခံအုတ်မြစ်က rule ပဲ rule ရာဝေါဟေ rule ဟာလားအဲ့ဒီ rule နဲ့ပတ်သက်ပြီးတော့အလ္လာဟ်က အလ္လာဟ်ရဲ့အမာလို့လေရူးကိုတုံးတော့ခါဟာအကယ်၍ဒီနေရာမှာကျွန်တော်တို့ဟာရုပ်ပိုင်းဆိုင်ရာပုံဖြိုးမှုတက်တက်ကိုပြုကျင့်ခြင်းအဖြစ်တရိษံကဲ့သို့ဖြစ်သွားတယ်လို့မျိုးပဲကျွန်တော်တို့ရဲ့စင်ញံလုံးတရားတွေကိုအတုံးမချရင်လေကျွန်တော်တို့ကတရိษံဘဝရောက်သွားရင်ဒါနဲ့ပတ်သက်ပြီးတော့ဆူရတ်အူလ်အာရာဖ် အဲ့ဒါမြင့်မာတာလွန်သောအဆင့်အတန်းများကန္တကန္တစဉ်ခုနှစ်အာယတ်196မှာပေါ်ပြထားလဟုမ်ကူလူဘလာယဖကဟူနဘီဟာသူတို့မှာစိတ်နှလုံးတွေရှိကြပါလေအဲ့ဒီစိတ်နှလုံးတွေနားလေအောင်မကြိုးစားဝလဟုမ်အာယုနလာယုဆလူနဘီဟာအတိအမြင်တွေရှိကြပါလေရဲ့နဲ့ဖွင့်ဖောက်ပြီးတော့မကြည့်တတ်ကြဝလဟုမ်အာဂါနုလာယစမဟူနဘီဟာ ကြားနာမှုအည်ကိုရှိလိမ့်ရဲ့မကြားနာကြဥလာကကလန်အာမ်သူတို့ကခြေလေးကြောင်တရိษံတွေလိုပဲတရိษံတွေဘယ်ဒီခိုင်းနိုင်မှုကမလုံလောက်သေးဘူးတဲ့အလားကပြောတရိษံလို့ပြောတော့အလားပြောတယ်ဒီခိုင်းနိုင်မှုမလုံလောက်ဟောမှာတော့တရိษံလည်းပူလန်းလို့ဟာ ဥလိုက်ကဟူမူလ်ဂါဖီလူန်နဲ့အကြောင်းကပြတယ်နော်မနောက်ကဥလိုက်ကဟူမူလ်ဂါဖီလူန်နဲ့ဘာမလို့လဲဆိုတော့တရိစ္ဆာန်ကသူ့ရဲ့တရိစ္ဆာန်ဖြစ်မှုကိုပုံပေါ်နိုင်တယ်လေတတိရှိတယ်လေပြားကပြားရင်ထုတ်ဖို့တတိရှိတယ်လေအိမ်ကခွေးကခြံတောင်းပေးဖို့တတိရှိတယ်လေသူကလုံဖြစ်ပြီးတော့လုံကျင်ဝင်တယ်လုံပိတာမှုမေ့လျော့နေတယ်လုံတာဝင်နေမေ့နေတယ်တဲ့ဥလိုက်ကဟူမူလ်ဂါဖီလူန်ဒါကြောင့်တရိစ္ဆာန်ကပူလန်းလွယ်တာ လူချင်းမလားခင်ဗျာတခါတလေကြတော့ကြင်ဟာအလားတော်တော်ရင်းရင်တီတီပြောတာပဲဒီလိုကျွန်တော်ခဲ့ဒါပေမဲ့တကယ်နဲ့နဲ့နဲ့ထိုးပွင့်ပြီးကြည့်တဲ့အခါကျအလားပြောတာလုံးဝတဘာဝတာကွက်တိပဲအမှန်ကကျွန်တော်တို့လူစိတ်နဲ့ဝင်လာအောင်နှိုးတော်နေတာအလားကမိမိရဲ့တေးမှုတော်နဲ့လူကခဏလာပြောမှတိတာအဲ့အရာကလေးတစ်ခါတော့နှစ်ခါတော့မရောက်ကြိမ်လုံးနဲ့ကြိုင်လို့တစ်ခါလေးပြီး ကြောင်းပေါ့အဲ့တော့လူချင်းမြတ်ခင်ဗျာအချိန်လဲရှိနေပါအဲ့တော့ကျွန်တော်ဒီနေ့ဟောပြောခဲ့တဲ့ဟောပြောမှုတွေကနေပြီးတော့လူချင်းမင်းတို့ဇကားကြီး6ဖုံးကျွန်တော်ပါလိုက်။ဟောမော်လာနာအီလီယာဆရာမတူလာလည်းပြောတယ်တဘလစ်ကဇကားကြီး6ဖုံးမဟုတ်ဘူးနော်။ဟာကုရ်အာန်ချ အခြေခံပြီးတော့ rule နဲ့အခုနလွတ်လပ်စွာရွေးချယ်ဖို့နဲ့ဆင်ញင်လုပ်တရားစတဲ့ဝဟီရဲ့လုံအပ်မှုတွေပါလေအကုန်လုံးကိုကျွန်တော်ကခြုံငုံပြီးတော့အခုကျွန်တော်စကားကြီးချုပ်ဖို့ကျွန်တော်လူကြီးမင်းတို့ကိုကျွန်တော်ပါလိုက်နံပါတ်1လူသားရဲ့ဘဝတည်ဆောက်မှုအတွက်ဝေးရပါဝဟီလမ်းညွှန်ပါမလားဒါကြောင့်ပြင်ပကနေဝဟီထောက်ပြန်ရမှာအဆုံးသတ်လမ်းညွှန်အဖြစ်ကုရ်အာန်ကိုပို့ချပေးထားတယ်ဒါစကားကြီးပထမစကား Dapat ni လက်ရှိမြက်ကဒီရူးကိုချင်းမြင့်ကြီးအဖြစ်ပေးတာနံပါတ်၄နံပါတ်၁ဖြစ်တဲ့မွေးရပါဝဟီပါမလာတာနဲ့နံပါတ်၃ဖြစ်တဲ့စင်ကြီးလုံးတရားချင်းမြင့်ထားမှုအပေါ်အခြေခံပြီးတော့လွတ်လပ်စွာရွေးချယ်ပိုင်ပွင့်ဆိုတဲ့လူဖြစ်မှုတန်ဖိုးကိုမွေးရပါအခွင့်အရေးအဖြစ်နဲ့အလရှင်မြတ်ကစီမံပေးထားပါနံပါတ် ဆိုင်ရာကျွန်တော်တို့ဖွံ့ဖြိုးမှုနဲ့ရုပ်ပိုင်းဆိုင်ရာအချိုးခံစားမှုတက်တက်ကူတာဘဝရဲ့လုံအပ်ချက်လို့မှတ်ယူကြင်မှုခြင်းအဖြစ်၎င်းစင်ရင်တို့တရားအတုံးချအတုံးမချမှုနဲ့ဒိုဒီမဟုတ်အတုံးချမှုလွယ်မှာခြင်းအချို့ကစင်ရင်တို့တရားအတုံးချလွယ်မှာအချို့ကအတုံးမချအဲ့အဲ့တော့အဲ့ဒီလိုမျိုးစင်ရင်တို့တရားအတုံး မချမှုအဖြစ်လည်းကောင်းတရိစ္ဆာန်ရဲ့အဆင့်ကိုရောက်ရှိသွားတယ်နံပါတ်6လူဟာမိမိရဲ့လူဖြစ်မှုနဲ့လူတာဝန်ကိုမေ့လျော့သွားတဲ့အခါမှာတော့တရိစ္ဆာန်ထက်တောင်ပိုပြီးလမ်းလွဲတဲ့တရှိဖြစ်သွားတယ်ဆိုတဲ့စကားကြီး6ခုမှာအင်ရှာအလ္လာဟ်နောက်အလက်ကျလာတဲ့အခါမှာရူးနဲ့ပတ်သက်ပြီးတော့ကျွန်တော်ကျေကျေပြက်ပြက်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 မဲ့တတ်တဲ့မေတ္တာပို့ကားရတဲ့အခြေအနေကနေပြီးတော့ကျွန်တော်မျိုးတို့ကိုတမန်တော်မြတ်တိဆောက်ပုံဖော်ခဲ့တဲ့အစ္စလာမ်လူပေါင်းကြီးကိုတိဆောက်ပုံဖော်နိုင်တော်ချီးမြှင့်တော်မူပါအာမင်ထိုနည်းဖြင့်တမန်တော်မြတ်ရဲ့စိတ်ကိုကျေနပ်နှစ်သိမ့်နှစ်သိမ့်မှုပြုနိုင်တော်ချီးမြှင့်ပေးတတ်တော်မူပါအာမင်ဟောလာရှင်မြတ်ဒီငါးတဲ့ပေါ်လာဆိုတဲ့ကျွန်တော်တို့ဆုတောင်းပြီးအစ္စလာမ် ဝတ်ကြောင်းတော်ကြီးမှာအုပ်ချုပ်နေတဲ့ဘောပကတွေဗလီဆရာတွေဓမ္မအတားတွေဟောပြောနေတဲ့ဆရာတွေအားလုံးကိုတဘောင်းတတိတဲ့နဲ့ကုရ်အာန်လူပွဲကြီးတစ်ခုတိဆောက်ပုံပေါ်နိုင်တော့ရှိမြင့်ပေးသလားဘုရားကျွန်တော်မျိုးတို့ရဲ့မေ့လျော့မှုတွေမိုင်မားမှုတွေလွဲမှားမှုတွေအကုန်လုံးကိုအရှိရဲ့ကျမ်းဂန်ဒီဟူသောကုရ်အာန်အဖြစ်ဖြောင်းမပေးပြီးတော့ဘဝတစ်လျှောက်လုံးကုရ်အာန်အဖြစ်လာလေ မိမိတို့ရဲ့တတ်တမ်းများကိုအဆုံးတတ်နိုင်သောချီးမြှင့်ပေးသနာတော်မူပါအာမင်ان الله يامر بالعدل والاحسان وايتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني اذكركم واشكروا لي ولا تكفرون